ကိစ္စ၄ပါးကိုပြီးအောင်ပြီးမဲ့အမှုတွေကိုလုပ်ထားကိုကဘောစာဘောရိယာဘာတန်ကမ္မကဘောစာပါဠိပါဠိကဘောစာကပါဠိကကဘောစာကဘောစာကိစ္စ၄ပါးပြီးတဲ့အမှုတွေကိုလုပ်ထားကဘောစာစိတ်လာရှင်ရှိ စစ်ကလားပုဂ္ဂိုလ်မရကြီးอ่ะပုဂ္ဂလာဟုတ်ပါတယ်ဆမ်းမဖြစ်သေးဘူးပေါ့ဆိုစားဖြစ်ပါတယ်ဘာဟိုးစားကဘယ်ဟိုးစားဖြစ်တာတော့ဟင်သစ္စာလေးပါအမှုကိုပြုလုပ်တဲ့အဲ့ဒါဟုတ်ဟုတ်တော့အဲ့ဒါကိုသူတို့ကရှမ်းလို့ရှမ်းကနှမျိုးသူရကောင်းတဲ့အရှင် 大米，可能保鲜、鲜、鲜我们相信他，给他做好香，给他，嗯，再别讲我对付了，大米，然后，多的香一的如果多的像啊多那大妈，大妈的你相信然后多的香素，懂不？懂不？嗯？ ตัวนาช่างจาบุราตุรุแต่ตามะตัวนาตามะตามะเสริมเส้นတို့နော်တို့နော်အခုလေတာမိဆိုတာတို့ဘာတို့တစ္ဆာလေးပါးကိုအမှုတွေကိုပြုနေတဲ့ပုဂ္ဂိုလ်ဟာကိလေသာရဲ့တခင်မှာဖြစ်ရမယ်ကိလေသာရဲ့ကျုံမဖြစ်ဘူး။လောဘထိုင်တာလို့ရင်ကိလေသာကျုံမဟုတ်ဘူးလား ဒေါသခိုင်းတာလို့ကြီးကိလေသာကြောင့်မဟုတ်ဘူးလောဘခိုင်းတာမလို့ဘူးဒေါသခိုင်းတာမလို့ဘူးကိုလူစိတ်နဲ့ကိုလွတ်ထားအဲ့ဒါသခင်ရကနေလို့သခင်ကနေတာမိတာသခင်ကိုပါဠိလိုတာမိတို့မြန်မာလိုတော့သခင်တို့နော်တို့နော်အဲ့ဒီတာမိကိုဟို တို့ရေးတဲ့ခါကျတော့ရှံလို့ရေးတာပေါ့တာမီကနေရှံဖြစ်တာလေတာမကရှံဖြစ်ပြီးတာမီကရှံဖြစ်တာတာလာပြင်းနဲ့ရှံဒါကစကားပြောများတာတော့ရှံဖြစ်ပြီးဘောပေါ့ရှံကနေရှံဖြစ်သွားတာဟုတ်ပေါ့ဟင်အဲ့တော့တခင်မျိုးကိုဆိုလိုတယ်ဆောင်းတော့ဟုတ်ပါဗျာဟုတ်တော့တခင်မျိုးကိုတာမဟုတ် တာမဆိုတဲ့ဘာသာဟိုတို့ဗမာလိုပြောရင်တော့သခင်ပေါ့ဟုတ်ပေါ့အဲ့ဒါကိုတို့ပါဠိတွင်းနဲ့ကြတော့ရှံပေါ့တာမကရှံမို့သခင်မျိုးလို့ပြောတာလောဘခိုင်းတာမလုပ်ဘူးလောဘခိုင်းတာလို့ဒီတို့ဂျုံမျိုးဖြစ်သွားမှာပေါ့လောဘဂျုံဖြစ်သွားမှာပေါ့တဏှာဂျုံဖြစ်သွားမှာပေါ့ဟုတ်ပေါ့တော်လာခိုင်းတာလို့ရင်တို့ဂျုံပေါ့တို့ခိုင်းတာလို့ရမှာလေ အဲ့လိုသူခိုင်းတာမလုပ်ဖဲနဲ့ကိုယ်ပိုင်စိတ်နဲ့လုပ်တာကိုရှမ်းတာနိဟင်ဟုတ်တော့ဖြစ်ပလားရှမ်းမင်းကြီးနေဘယ်လိုလုပ်ဖြစ်တာတော့ဟင်နေနေလောဘကိုလောဘခိုင်းတာလုပ်တာလားနေခိုင်းတာအဲနေကိုယ်တိုင်လုပ်တာလားဟုတ်ပုံပေါ်ပါမလားဟင် ဟုတ်ပုံပေါ်ပါမလားမိုင်းကြီးရကျိုးစားပါမယ်ဗျဆက်ဖြစ်တစီရောသွားပြီဟေးဟေးရှင်းနေတစီရောသွားပြီကျိုးစားပါမယ်ဗျဟင်ဟင်ဟေးကာဘောဓဆိုတဲ့ပါဠိကနေပြောအဲ့ဒီတခင်ဆိုတာဖြစ်နေတာကာဘောဓဟောဘောရိယံကာမံဇာတံကာဘောဓသစ္စာလေးပါပြီးတဲ့ပြီးမဲ့လုပ်တွေကိုလုပ်နေတာကာဘောဓ ဟုတ်နော်မှန်ပါဗျာလုတ်ကလားမိုင်ကြီးကလုတ်ပါမယ်ဗျာလုတ်ပါမယ်ခုမှခုမှပါမယ်ခိုင်နေရှာမဖြစ်ဘူးဟင်နေရှာမဖြစ်ဘူးပေါ်တိုင်းဟင်ဖြစ်ပါမယ်ဗျာကိုဖြစ်ပါမယ်ဗျာဟင်ကိုလူမျိုးရဲ့နာမည်ရအဲ့ဒါကိုလူရမယ်နာမည်ကြီး နာမည်နဲ့လိုက်အောင်လဲသူကလုပ်ရအောင်ပဲဒီလူလေးနဲ့မပြီးနဲ့ဟုတ်နော်ဟင်နောက်တစ်ခါဘဝမရှိဘူးဒီဘဝအပြဆိုရင်တော့ကြိုက်တာလို့ပြောတယ်မလို့ဘောသူကအတုဘဝကဘယ်တော့ဆုံးမှာတယ်လို့ဒုဘဝဘယ်တော့ဆုံးမှာတယ်တို့ဒီကနေ့ရဆိုဆိုရပါအောင်ပါလေ ဟင်ဘယ်တော့ဗာမေတာတို့မသိတာလေဘယ်တော့ဗာမေတော့မသိဘူးမသိဘူးဟင်အထက်ပါဖို့မသိကြဘူးအောက်ပါဖို့သိကြတယ်ဟုတ်နော်ဟင်တခင်ဒီအောက်ကြီးလည်းပြန်လာလိမ့်မယ်ထင်တယ်တခင်ဒီထက်ပြန်မလားအောက်ပြန်မလားကျုံဘုံကြောင့်ဟင်နေပြန်ရင်နာပြောတာမဟုတ်ဘူးလားပြန်ရင်နာပြောတာ တို့မှနေရှိသည်၍ကိုယ်စိတ်ကိုမပိုင်ဘူးတသက်လုံးသူများစိတ်နဲ့နေရတာကိုယ်စိတ်နဲ့နေသူရှိလို့လားရှိပါဘူးဒါနဲ့ဒါစိတ်ကမီးနေတမီးစိတ်ဒီစိတ်နေဒီစိတ်ဟုတ်နော်ကိုယ်ပိုင်စိတ်နဲ့နေရတာမရှိဘူးတခါတစ်ဖက်ကသာဘိတမိစိတ်ဒါလေးဟိုဝါတို့ကျွေးဖို့မွေးဖို့ရှာဖို့ခွေဖို့ဟုတ်တော့ တို့နော်ဒီစိတ်နဲ့နေတော့ဘသူခိုင်းတာလို့ပါတော့ကြိုက်စိတ်ခိုင်းတယ်လို့မရကိုကြိုက်တယ်ရိုးရိုးကြိုက်တဲ့ကဒါလေးလေးလူတယ်ဒါလေးတော့လူမသိတယ်ဒါလေးတော့မကြည့်ဆုံးသေးဘူးနဲ့သူပြောတာတို့လိုက်ချပေးနေရတာမဟုတ်ဘူးလားအတော်လူသေးတယ်ဒါပဲသူတို့သူဆံလူသေးတယ်ဆိုတောင်ကြီးဒီရမှာတော့ဟင်ဟင်အေးတို့တို့မိုးကြကနေကြပဲနေတော့တောင်ကြီးတန်းပြရတာမဟုတ်လားကိုယ်တိုင်ကြည့်ရလားလောမခိုင်းလို့ပြရတာလားလောမခိုင်း ရှားနေရှားနေဒီလိုဖြစ်ဘူးရှားနေဟင်ဟင်အိမ်ကြီးမပါလို့အိမ်ကြီးပါပြောမှာဟင်ဒီဟိုတမိုးသာအဲရောင်းမှုဆန်လဲသေးလာရဒီတော့သူတို့ခုနမိုင်မှာအဲရေဦးမှမရှိရအဲ့တော့ရေဦးမရှိတော့ဆာဆာအကြီးပေါ်အင်းကြီးရေဦးကြီးထွက်တာဟင် တောင်ကြီးကနေခုနှစ်မိုင်ပြန်လာရေအိုးကြီးဖက်လာလို့ဟုတ်ဘူးဟင်ဘသူဖက်ကလုံးဝဖက်ခိုင်းလာတာအိမ်ကြီးကိုယ်တိုင်ဖက်ထားလားဘာပါလဲ။ရှားနေရှားနေဘာဒီဟဲ့ရှားနေဘယ်လိုရှားနေလို့ဟင်တို့မှဘလို့ခိုင်းတာတော့အဲ့တော့ဘယ်လိုတို့ကလူချင်းသိနေရှောင်းလို့နေရလူချင်းသိရှိဖို့မလိုဘူးလား လူချင်းစိတ်မပါအောင်သူကမှားဘောရိယကာမသာတောင်းလေလူချင်းစိတ်မရှိရပါဘူးလူချင်းစိတ်မရှိရင်သူနောက်ကလုတ်ထားတဲ့ကံလေးရဲ့ဒူတွေကတက်သူအဲလူချင်းစိတ်နဲ့လို့လို့ကြက်ရဲတယ်လူရဲ့ရှားနေရနော်လူချင်းစိတ်နဲ့လိုက်လို့တော့နောက်ကကံကပွင့်နိုင်လို့လားပွင့်ပွင့်နိုင်တော့ပြီးဆုံးပါကံနဲ့တော့ကြက်ရဲတယ်လူရဲ့ရတာပေါ့ကွာဟုတ်နော် လူရှင်စိတ်ကိုပယ်လိုက်စမ်းပါမှန်ပါဗျာဟင်ကိုယ်ပိုင်စိတ်နဲ့လှုပ်စမ်းပါအဲ့ဒါဟာရှောင်းမယ်စိတ်တော့ဘာကြောင့်မခံဘူးကိုယ်ပိုင်စိတ်နဲ့လှုပ်စိတ်ကိုယ်ပိုင်စိတ်နဲ့လှုပ်တော့တို့ကိုကကောင်းတဲ့ကံကအလှူလှုပ်တော့ကတယ်ကိုရှိနေတဲ့ဆံလေးတွေစီလေးတွေကိုလောဘတာပြီးတော့ချက်ပြုတ်ထူထားတာမဟုတ်ဘူးလားမှန်ပါဗျာ လောဘသာလူခံတာပါဟုတ်ကြပြီးတော့ကိုယ်ကိုယ်တိုင်ကိုယ်စီရနာလေးနဲ့ကြည်ကျင်နေနေလောက်ထားတာဒေါသမပါပါဘူးဘယ်ကျမနာနဲ့လောဘသာလားကျင်နာနဲ့လောဘသာလားပါပါဘူးဒေါသပါပါဘူးဟုတ်တော့သဘာဝဘူးကြအဲ့တော့ကိုယ်ဘက်က လောဘသဒေါသသတဲ့ကောင်းကံနဲ့ပြုထားတာကိုဒီကလောဘနဲ့နှောင်းဆွဲလို့လိုက်ရွယ်တယ်လားမလိုက်ဘူးအဲ့ဒါပဲတို့ဖြစ်နေတာအဲ့ဒါပဲတင်ပါဗျာကိုယ်ကဘိုးလိုကဒီလူဘဝကိုရအောင်လုပ်ခဲ့တော့ ဒေါမတာဒုက္ခရာဒေါသတာဒုက္ခရာဟုတ်နော်ဒါနာလို့တော့လောဘတာဒုက္ခရာဒေါသတာဒုက္ခရာဒီလားတော့ဒီတော့လေကျေဟိုတို့ဘာလို့တရေစာကိုရမဲ့ခွင့်ရေးကိုကိုတို့ကို送ပြီးတော့ဒီလားတောက်ထရမဟုတ်ဘူးလားဟုတ်ပါဘူးဟုတ်နော်တရေစာကိုရမဲ့ခွင့်ရေးကိုသုံးထုတ်လိုက်တယ်သုံးလို့ပြီးတို့ဒီလားယူဆောင်လိုက်ဟုတ်နော်ဟမ်ဒီကောင်းကံကိုကောင်းကံနဲ့ဖွင့်မဝင်မှာပေါ့ မကောင်းကံကိုလောဘနဲ့ဆွဲလို့လိုက်ရတာနောက်ကမလိုက်ပါဘူးသူရှမ်းတောင်နဲ့ပြောမှာတော့ဗာပြောမှာမဟုတ်ဘူးသူကျန်လာနေလို့နေလို့ငါတွေ့ခဲ့ဘူးလားဒီမှာလားဒီမှာခဏနေလို့ငါဒီနေရာရင်းနှန်းရှိဒီမှာပြသူတို့ဘာကုန်လို့လားသာသတကရိယာနေရှိဒီနေရာမှာရင်းနှန်းရှိဘလောက်ထွက်နိုင်နေသူကူပါပြီနာမည်ထွက်နိုင်နေတယ် အဲ့ဒီငါးများထွက်နိုင်တဲ့နေရာဒီနေရာရှိတယ်လို့သိလို့ရှိရင်အဲ့ဒီမှာဆက်သဲမပိုက်ပြီးချတာသူပေဒီယာဆိုပေဒီယာပေဒီထောက်ဆိုပေဒီထောက်ပေါ့ပြောခါကြဟုတ်တော့ဒီဟိုအောင်ပါရင်ကြောရပြီလို့ပြောနေမှာပေါ့ဟုတ်ကဲ့ဘောဝင်လို့ဆက်သဲမပိုက်ပြီးပြောခါအဲ့သူခုနကဟိုဒီနန်ကြောနဲ့မြည်တဲ့နေရာချေအောင်အဲ့ဒီဆက်သဲမပိုက် ပေတထောင်ရှိရင်ပေတထောင်လုံးလုံးကိုရေနံထည့်ထားပြန်ပိုက်ကြီးပေတထောင်နော်အမောကနေပြီးတော့အဆိုးရှင်နဲ့ပိတ်ရတာပိတ်နော်ဒီဘောကိုဘောလေးမမကိုမမနဲ့တောင်းပေါ်ရင်ဘောပေါ့တော့တော့ဝင်ဘောအဲ့ဒီမှာပိတ်ထားရတာပိတ်ထားတော့ဟိုအောက်ကဒီလိုတွန်းနေတဲ့ရှင်နာကိုဒီကဒီရင်နာနဲ့ဟောလို့ဆွဲနေရှင်နာရင်နာညှို့ထုတ်ပြီးသားဗျဟင် ရှင်နာရင်နာရင်စုပ်နေတာဗျမှန်ပါဗျတို့လူဖောက်တာမဟုတ်ဘူးဗျမှန်ပါဗျဟိုအောက်ကဒီလိုတွားနေတဲ့ရင်နာကဒီကစုပ်အားကောင်းလို့ဒီဘက်ကိုလာပြီဆိုရင်ဟိုကဖုံးမြပေါ်ကဘွမ်းဆိုပုတ်သွားအဲ့ဒီမှာဆက်ရမပိုက်အကြည့်ဒါကလည်းတော့နဲ့ထွက်ပေါ်လာဗျဟောတင်ပါဗျဒါတို့ဟိုကျန်လာတာဖရာတေရုံကတွေ့ရတာဟောတင်ပါဟင်ဟုတ်နော်ရေနာကိုရေနာနဲ့ဆွဲယူမှရလို့တို့ လူဘဝလောက်ခဲ့တော့ငါကုသိုလ်ကံကိုလည်းပဲဒီကကောင်းကံနဲ့ဆွဲမှရမှာပေါ့လောဘနဲ့ဆွဲလို့ရမှာလားမရပါဘူးဟင်မရဘူးမရတော့ကြည့်ရတူရဲ့ရှာနေရတာပေါ့သေသူဘာကံကကြည့်ရတူရဲ့နေရာပါမှန်ပါဗျာအတိကံလိုက်တော့ကြည့်ရတူရဲ့ဖို့မလိုဘူးလူဖြစ်လူတီလာသိကျေဖို့လိုတယ်ဟုတ်ဗျာတင်ပါဗျာဟင်လောဘခိုင်နိုင်တော့ရင် လောဘကတရားတာမတရားတာသူမသိဘူးလားသူရဖို့ပဲသိတာဟုတ်ပါလောဘကသူရဖို့ရပဲသိတယ်တရားရင်မတရားရင်မသိဘူးယူတင်နဲ့ယူတင်နဲ့မသိဘူးကြားကြားနဲ့နည်းနဲ့ယူမှာပဲဟုတ်ပါဟုတ်နော်အဲ့ဒီမှာဟောဒီလိုဆိုလေးကသူတဏှာကြောင့်ဖြစ်နော်သူမပါဘဲနဲ့တို့တတိလေးနဲ့လောဘဝင်ခံမှု နော်ဝေမခံရသည်ဖြစ်ဖြစ်မရသည်ဖြစ်ဖြစ်ရတာမရတာဒုလုံးမဟုတ်ဘူးကြိုးစားဖို့တို့ဟုတ်နော်ရတာမရတာခံခံလိုက်တောင်းယူလိမ့်မယ်ဟုတ်နော်တို့ခုနမိုင်းနေအကုန်လုံးတစ်ခေဖြစ်တယ်ဖြစ်ပါဘူးအကုန်လုံးငမွဲကြီးတယ်ဟုတ်ပါဘူးဟင်ထေကျင်လို့ထီတာလား ဟုတ်ပါဘူးအကြောင်းတင်မွေးခြင်းလို့မွေးတာဟုတ်ပါဘူးသူ့နောက်ကအကြောင်းပဲသူ့ကံနဲ့သူတွားနေတာဟုတ်ပါဘူးမွေးသူမှာတော့ဟိုထိအောင်လူရင်းနဲ့မွေးတာမွေးအောင်လူရင်းမွေးတာပါဘူးလားပါပါဘူးပါဘူးနော်ထိအောင်လူရင်းနဲ့မွေးတာဟုတ်တော့ဟုတ်တော့နောက်ကခံမလိုက်တဲ့ဟာ နောက်ကထားလိုက်တာကြတော့သူ့ဘာသူထီးသွားတာလုပ်ဒီပါလို့လို့သူလုပ်တာတဲ့သွားတာပဲရှင်ပါဘုရားသူလုပ်တာလေးကိုတဲ့သွားတာပဲရှင်ပါဘုရားနောက်ကထားလိုက်တဲ့ပုဂ္ဂိုလ်ကြတော့လေထားလိုက်တဲ့ပုဂ္ဂိုလ်ကြတော့လုပ်လေလွဲလေပဲရှင်ပါဘုရားဟုတ်ဗျာထားမလိုက်တော့လုပ်လေလွဲလေပဲရှင်ပါဘုရားအဲလွဲလေခုနပြောလို့မတရားသင်္သားတွေကလောဘသိအာရှိတွေလေဟင် အဲလောဘစိတ်ဒီအာကြီးလေးတို့ကံဘောဓမဖြစ်နိုင်ဘူးဟင်ဟုတ်ပြီဖြစ်နိုင်ပါဘူးခင်ဗျာမဖြစ်နိုင်ဘူးအဲတော့ကလူကြီးစိတ်ကြီးနဲ့လောက်ထားပါပြီဆိုရင်တို့ပါတော့ဟိုလောကီဥပမာပြောရလို့ရှိရင်တော့စัจจဘူးနေတဲ့မိကိုသွားခိုင်းနေအနာပါပဲအနာဖြစ်ရင်တန်ရုပ်ကြမှာ ဒေါမကြီးလုံးနဲ့အာရှိတဲ့ပုဂ္ဂိုလ်နဲ့ဘောဝဆိုကြီးကြံရည်တည်အနေရောကြံရည်တည်တင်ပါပါဘုရားဟုတ်တယ်ဟုတ်ပါဘုရားဒေါသကြီးတဲ့ပုဂ္ဂိုလ်ကိုအမှုဒေါသဘူးလုံးနဲ့သူလည်းအစွဲကြီးတော့အနေရောကြံရည်တည်တင်ပါဘုရားကြံရည်ကြံရည်ကြံရည်ပါဘုရားကဲတော့သေခံမိကြတော့ဘုနော်တို့ဒီဘက်ကကိုယ်ပိုင်သိက္ခာလဲနေ ကိုယ်ကြိုက်စိတ်ကများနေတယ်ဆိုရင်ဟိုဒီဘက်ကကိုယ်ပိုင်စိတ်ကအားနည်းနေတယ်ဆိုပါတော့ကိုယ်ဘက်ကကြိုက်စိတ်ကအားကြီးနေတယ်ဆိုပါတော့အဲ့တော့ဒီပေါက်ကိုတိုးတဲ့နေရာကြိုက်စိတ်ကချိုးစိတ်ကိုဆွဲခေါ်သွားမလားကိုယ်ပိုင်စိတ်ကဆွဲခေါ်မလားကြိုက်စိတ်ကဆွဲခေါ်သွားမှာပါဗျာအဲ့ဒါဆိုတို့စာလို့တော့အဲ့ဒီလောဘဆိုတဲ့ခင်မင်စိတ်ဒီစိတ်ဓာတ်ဖြစ်ခြင်းရဲ့အကြောင်းလေး တင်ပါဘူး။အယူသွားတဲ့သုံးတော့တစ်စီတစ်စီတင်ပါဘူး။တင်ပါဘူး။ဒါတော့စိတ်ဓာတ်လို့သုံးမိပါဘူး။တင်ပါဗျာ။ဟင်။တစ်စီဖြစ်တော့ဟာမိုင်းကြီးထက်တဲ့ပေါ့။တက်ပါဘူးဗျာ။တစ်စီအချက်မဟုတ်ဘူးလားဟာ။မဟုတ်ပါဘူးဗျာ။အာ။ဟင်။နိုင်ရင်တော့မိုင်းကြီးတို့တစ်စီကလို့ပလား။မလို့တင်ပါဘူး။啊，好，老板，你公平。啊，谈一谈一谈一，谈谈一。 嗯，你这谁去？你这谁去嘛？他你个谁去嘛？嗯嗯，他来买些土，他们边土地卡，哈哈哈哈哈。他要，他要土可以卡，是吧？哈哈。 啊，这样口白开，没没没。啊，路给我们。ဒါအဲ့ဒီမင်းညာပူညာလုပ်ချင်းရချင်းချင်းအချင်းချင်းချင်းဘောကသွားတော့အောင်းငုံသွားသူများကြိုက်တာဒီများရှိကောက်ရအောင်ဟမ်မလို့ပြချက်ထဲရော dai saluto pensa che cavolo il cagliano ma mi ha po alleluia significa alleluia diciamo ma la abbiamo un enigma ma alleluia pianto bene ရရရနေတယ်ဗျ။ဟင် တတိလည်းဖြစ်ချင်တယ်တဲ့မဲ့ဖို့လေးရတယ်ဟောမလို့စလုံးလို့အဲတတိလည်းဖြစ်ချင်မဲ့ဖို့လည်းလူချင်းခွန်းမိုင်လည်းဒီလိုကြီးကုန်းတို့ငုတ်တုံးကြီးထိုင်ပြီးတော့ရရောလားဟင်ဟင်ခွန်းမိုင်လည်းငုတ်တုံးကြီးထိုင်ပြီးရမှာကြီးတာဟင်လောက်မှရတာလောက်မှရတာတင်မပေါ့နော်လောက်မှရတာအေးတို့ပါတို့ ကိုယ်သမိုင်းနေနဲ့ပြောလို့ရှိရင်တော့ရေထဲပေါ်တဲ့ခြေကပြောင်းတော့အောင်ဒီမှာဒီထဲပေါ်လေပေါ်လို့တော့ထောက်တော့မဟုတ်ရင်ခြေရာလေးရှိမှာပေါ့နှုတ်လိုက်ရင်ရှိသေးလားမရှိပါဘူးခင်ဗျာဒီကဲဘယ်ဟာလို့လောဘလေးမပါတဲ့ပုဂ္ဂိုလ်ကြီးလောဘလေးမပါပဲတဲ့ကျိုးသားတဲ့ပုဂ္ဂိုလ်ကြီးညီလေးသွားတဲ့ခြေရာလိုပဲတင်ပါခင်ဗျာထောက်တော့တော့ရှိမှာပေါ့တင်ပါခင်ဗျာနှုတ်တော့ရှိသေးလို့လားမရှိပါဘူးခင်ဗျာအဲ့လိုကြည့်ဟောတင်ပါလွယ်လွယ်လေး တင်ပါတင်ပါအစွဲမကြံကြီးရဘူးလေတင်ပါတင်ပါဗျာလောကပိုင်းတော့ဆွဲမှာပဲလေတင်ပါဗျာဘာဆွဲမှာပဲလေတင်ပါဗျာလောကဒေါသမပါပဲနဲ့တတိလေးနဲ့ကိုလုချင်တဲ့ဟာကိုလုံလို့ရှိရင်ရည်ရဲသွားတဲ့ချီရလို့ဗျာတင်ပါဗျာဆွဲဘူးဗျာတင်ပါဗျာဟုတ်ဗျာတင်ပါဗျာမဆွဲလို့ရှိရင်တို့ဘာလုံလို့ကိုလုတဲ့အလုပ်ကလေးဟာကာကျိုးပေးတိုင်းအကျိုးမပေါ်နိုင်ဘူးလားပေါ်နိုင်ပါဗျာတထေးမဖြစ်နိုင်ဘူးလားဖြစ်ပါဗျာ ဖြစ်နေတာပဲတို့တော့ဖခင်ဘယ်နဲ့သူကြုံနေမှလည်းမသိဘူးလူဘယ်နှဘဝရောက်ခဲ့မှလည်းမသိဘူးကုလူဘယ်နှခါပြုတ်ခဲ့မှလည်းမသိဘူးမနေဘူးတင်ပါဗျာဟုတ်တော့တင်ပါဗျာကြည့်လေတင်ပါမရှိလို့မဟုတ်ဘူးတင်ပါဗျာဟုတ်တော့တင်ပါတင်ပါဗျာအဲ့ဒီအောင်မြုပ်နေတဲ့ဟာတွေကိုပေါ်အောင်မဖော်နိုင်တာတင်ပါမဖော်နိုင်လို့တို့ပြုတ်နေတယ်တင်ပါဗျာဟုတ်တော့ ဟုတ်တယ်နော်မှန်ပါဗျာဘုရားရှင်ရဲ့ဘုံတော်နာတာကြားဘူးလားနော်မှန်ပါဗျာအဲ့ဒါသူလူခဲ့တဲ့ဒါနကပြောဟုတ်ဘုရားရှင်ရဲ့ကံတော်နာတာသူဆောက်တည်ခဲ့တဲ့ဒီလာကပြောဘုရားရှင်ရဲ့တကိုးတော်နာတာသူဘဝဆက်ဆက်ဖြစ်ခဲ့တဲ့သူတမထတရားကြောင့်သွားတာမှန်ပါဗျာဘုရားရှင်ရဲ့ညာတော်နာတာဒီသူဖြစ်ခဲ့တဲ့ညာဉာဏ်ကြီးအကုန် အဲ့ဒီဟိုမှာသွားပြီးညံတော်နန္ဒသွားဖြစ်ရတာမှန်ပါပါအဲ့ဒါချစ်မှရတာမဟုတ်ဘူးဒီကဟာဒီဟိုမှာသွားပွင့်မှန်ပါပါဘုရားတော်သူကတော့ဘာပြီးတပ်ပြထားပုံဘူးလားမှန်ပါပါရာဒါမကလေးမှန်ပါပါတော်သာပြီးတပ်ပြလိုက်တာပြီးတာအပြီးတပ်ပြလိုက်တာတပ်ပြတော့ဒီနောက်ကဟာဒီကိုပေါ်တော့တာမှန်ပါပါအဲ့ဒါချစ်မှရတာတရှိမနေနဲ့ဘူးမှန်ပါပါဟင်ငါတို့ပေါ်သွားတာတို့မှလည်းရှိတာကဖះပေါ်တယ်လို့မပေါ်နိုင်လို့ဟုတ်တာမှန်ပါပါဟင် အဲတော်ရွှေမန်းတို့ပဲဆိုရင်ဒါမိုးကုတ်တို့ခဏမြင်ပါပါတင်ပါဗျာတင်ပါဗျာပေါ်သွားတာပဲလေတင်ပါဗျာသူ့လည်းဘုံတော်နာတာပဲမဟုတ်ဘူးလားတင်ပါတင်ပါဗျာဟုတ်နော်တင်ပါသူတို့ရိယာရိယာတော့ဘုံတော်ရှိတယ်ပေါ့ဘုရားဘုံတော်မမီဘူးပေါ့ဟင်အဲ့ဒါတော့မိုးကုတ်ကဘာရှာဖို့လူသေးလူတို့ကြည့်တာကြည့်လို့ရပေါ်လိုက်တာဗျာမလို့ချင်းလေးပေါ်လိဟုတ်ကြ တင်ပါဗျာအလိုချင်းလေးပေါ်နေဗျာတင်ပါဗျာတမူတော်ကျွေးမလို့တော့မြို့ကပို့ခဲ့တဲ့မိုးခုပါဗျာတင်ပါဗျာတင်ပါဗျာတော့ကြားလို့ပြီးတာပဲတင်ပါရဲ့နေတယ်ဗျာအမိတာပဲဒီရောက်ဘူးပါရဲ့တင်ပါဗျာသူဘာလို့ပြန်လို့လို့တင်ပါဗျာဟင်အော်နောက်တော့ကလေးကိုပေါ်လာတင်ပါဗျာဘောမတာပြလိုက်လို့တင်ပါဗျာဘောမတာပြလိုက်လို့တင်ပါဗျာရှိတယ်များကြီးတာပြလိုက်လို့တင်ပါဗျာဒီအဲ့တော့မိုးခုကစံလာဘောမတာ တင်ပါဗျာတို့တို့ငါတို့ကပြည်သားလေးပါပြီးဖို့ကမိုးကိုတို့ပါလို့တင်ပါဗျာဟုတ်ပါဘူးပြည်သားလေးပါပြီးရတဲ့လုပ်တဲ့အတွက်သူ့မှာအဲတခါတည်းတခင်နေရာရောက်မသွားဘူးလားရောက်ပါဗျာဆံရဆံတင်ပါဗျာဟင်အဲတို့ဘာလို့တော့အရှင်ပေါ့သူတို့ရှမ်းကြတော့ရှမ်းခေါ်ပါပေါ့အရှင်ကို呃，要不香港这那叫香片的啦，我讲，我我讲香的。 ဘုရားဗျာဘုရားကဘာလို့ရှာပါဗျာဟုတ်လို့လားဗျာဟုတ်တယ်ဟုတ်ပါကြီးရောဟုတ်ဘူးဆရာတော်ရှမ်းပြပါတခင်လေးဒီဘုကိုဆရာတော်ဗျာဒီဘုကိုဆရာတော်ဗျာညမလားဗျာဒီဟုတ်ပါပြီရဆင်ပါဗျာသူကအဲဂျိုနာတခင်လားတခင်ပါဗျာတခင်ပါရဲ့ဒီဘုဒီကိုနေရာရောက်သွားတယ်ဆင်ပါဗျာကျွန်တော်မိုးကကဘောစား တင်ပါဗျာခုနမှန်လားအမှန်ပါအမှန်ပါဗျာမဖြစ်နိုင်ဘူးဗျာဖြစ်နိုင်အောင်လုပ်ပါဗျာဟိုဗျာဟိုမှာလုံကိုဖြစ်နိုင်အောင်လုပ်လို့ရတယ်။မိုင်းကြီးမိုင်းကြီးဒီပါဒီပါမယ်ဗျာ။ဟာရှင်းပါမယ်ဒီခုမှပြပါမယ်ဒီမေလေးကိုဒီမေလေးကိုဒီနေ့ဒီနေရာလေးရရှိတယ်။ လုံးလုံးလုံးလုံးလုံးတဲ့ရမလားတဲ့သိရမလားတဲ့လုံးလုံးလုံးကျိုးစားပါဗျာဘုမကျိုးစားပါကျိုးစားစီဗျာဟေးကျိုးစားစီဗျာဘုမကျိုးစားမလားဟေးဟေးဘုမကျိုးစားမလို့ရှိတယ်ဒီသာကြီးနေတော့ဟေးဟေးတို့ကဘဝဘယ်တော့ဆုံးမှာမှမရှိဘူး မှန်ပါဗျာကျောင်းတယ်ဗျာဆောင်းမမမသိလို့ရှိရင်ဒီခါနေ့ကိုယ်စိတ်နဲ့ကိုယ်သိနဲ့အောင်ကြိုးစားဖို့လိုအပ်တယ်မှန်ပါဗျာမှန်ပါဗျာဒီခါနေ့ကိုယ်သိနဲ့ကိုယ်မသိရရင်မိသားစုဆွေးရင်ဆွေးတယ်မှန်ပါခင်မင်းသားလည်းလာမပုံဖိမှန်ပါဗျာဆွေးနိုင်တယ်အဲ့ဒီမိသားစုပေါ်ခင်မင်းသိနဲ့သိရင်စိတ်ဓာတ် သင်ပါဗျာငါဒီဒီတာသမီးဒီဘယ်လိုလေးပါမလဲနဲ့နှလုံးမပါသေးတဲ့ဒီရင်ငါရေသင်ပါဗျာငါတော့ငါမိသားစုတွေဟောတာတော့ငါအိမ်ပဲအဲ့လိုသာမန်ဖြစ်နေပြီအဲ့ဒီအိမ်မှာသိဆံဖြစ်ပါအမှန်ပါပါဖြစ်မလားဟိုဟာဖြစ်မလားနာဖြစ်မလားသင်ပါဗျာဖြစ်မှာသင်ပါဗျာ 这些都莫大的。昨天就看到人家。我爸不来，你你不录就到马路。我这没过来，我这没人家。我爸不来。诶诶，你还比我呗？好国家嘛了。来吧，人家。啥用不着的，我所以阿公别人带着说。တင်ပါဗျာပြုတ်တာပါလေတင်ပါဗျာတင်ပါဗျာပြီးတော့ဒူထဲမှာရှိတဲ့ခန္ဓာ၅ပါးထဲမှာဝေဒနာက နည်းနည်းလေးကိုအများကြီးပြောင်းချက်ကြတင်ပါဗျာဘုရားကပါတင်ပါဗျာတင်ပါဗျာဘုရားလည်းဘုရားကဘုရားလေးကဘာမှပြောပါတော့တာမဟုတ်ဘူးပါလိုက်နေနေလေးတို့ပါတော့ဒီဘက်တော်ကဝါရီဒီဘက်တော်ကဒီလိုတည်ရင်းနဲ့ဟောဒီချာပဲကောင်းလို့ဒီကနေ့ဝိဇ္ဇံကောင်းတော့ပဲဟောဒီချာကောင်းလို့ပါပြန်ပါလို့အဲဒီဝိရဏကအဓိကကြီးတော့ချက်ကြတော့အများကြီးထိုးတယ်နည်းနည်းလေးဝိရဏကလည်း မကြိုက်ကြအောင်လို့ချဲ့ပြတယ်တင်ပါဘူးဟင်တင်ညာကလည်းမဟုတ်တာဟုတ်လို့ပြီးတိတ်ချိုတာပဲကြက်သားကြီးကပဲနဲ့ပဲနဲ့သူကလည်းမှတ်သားပြတယ်တစ်ဖက်ကမှတ်တာငါဝါရဲလို့မှတ်တာမဟုတ်ကြက်ကြီးမှတ်ပါဘယ်ဘက်မှတော့ မဖေမကြီးသားတော့ငါဝါတယ်လို့မှသလားကျက်သားကြီးလို့မှသလားကျက်သားကြီးပါကျက်သားကြီးလို့အာဝါဒီအဲ့ဒီတွေကဟင်သူ့ဘက်ကမှတ်တာပဲဟဲ့ဟုတ်တော့တင်ညာလာလဲလေစေရမနာလည်းအဲ့ဒီကျက်ဆိုတဲ့စေရနာပဲရှိတယ်ကျက်သားငါမယ်ကျက်သားသားမယ်နဲ့ဟုတ်တော့ဟင်ကျက်သားကိုစားဘူးလား တော်စင်မစားဘူးလားစင်ပါဗျာစားဘူးတလားစားဘူးပါလားဗျာကျက်သားစားလို့ရသလားမရပါဘူးမရပါဘူးမရတာပဲလို့လို့သားနော်စင်မကျက်ကကျက်သမားတရားပြီးပြီစင်ပါဗျာအသားကအေးချင်မဟိုနူအောင်အောင်ချက်ပြီးရတာလည်းကုန်ပြီကုန်ပြီပကံထဲမှာဟင်းနေရှိစင်ပါဗျာဟုတ် တင်ပါဗျာ။ပကံထဲမှာအကျက်ရှိသလား။မရှိပါဘူး။သာဘုံမရှိပါဘူး။အာရှိတို့။ရှိပါမယ်ရှိတာ။အဲ့ဒါဘယ်လိုသာတော့တော်ရှင်မင်း။ရှိတာလို့သာပါလို့။ကျက်ဆိုတဲ့ပြည်နာနဲ့သာ။တင်ပါဗျာ။ပြည်နာဒုရဒိရှိတဲ့သင်္ခါရခန္ဓာတွေဟာပြည်နာကလည်းဒုဘက်ကမပါဘူးပုဘက်က။တင်ပါဗျာ။ဘုဘကျက်ကဒုဘက်ကပါဘူး။သင်္ခါရလည်းကျက်မှတ်တာဒုဘက်ကပါဘူး။တင်ပါဗျာ။ ဟုတ်နော်ခုနဝေဒနာကလည်းဒုက္ခမပါဘူးဘိုးဘက်မပါခြင်းပါဘူးချဲ့ကြတာသူကဒီနေ့ဒီညနာကြီးတော့ချဲ့ကြတာဟုတ်ကြဟုတ်နော်ပြီးတော့ခန္ဓာထဲမှာပါတဲ့ဝိညာဉ်ဝိညာဉ်ဝိညာဉ်တော့ဆုံးပါလေသူကလည်းကြက်ဆိုတာကိုပဲအတိလောက်ထားတယ်ဒုက္ခနာအတိကိုမလုပ်ဘူးတင်ပါပါဟင်တဲ့လာတို့တတိနဲ့မမှတ်လို့တော့သူ့ဘက်ကျပါမှာ တင်ပါဗျာအဲ့ဒီမှာချိန်ဆွဲမချိန်ဆွဲလာပါပဲလေတင်ပါဟုတ်နော်ဟုတ်နော်အဲ့တော့ကိုယ့်ဘက်ကိုအဲ့ဒီအတူကြက်ကိုလည်းမပါအောင်အသားလည်းမပါအောင်ခင်းကြီးတဲ့စားနိုင်ဖို့ဆိုတာတွေ့ပါမလားဟိမတွေ့ပါဘူးဗျာတတိဟင်အစွဲမရှိဖို့လိုပါတယ်မရှိအောင်ပြောတာဘောနာဘောကြီးရဘယ်လိုအစွဲမရှိအောင်ဘယ်လိုကြီးများလုပ်လိုက်ပါလဲပါလိမ့်လို့ တိနဲ့စားတတိနဲ့စားပါဗျာဒီကဝါတယ်လို့မှမာတိဘူးအတွေးကကြက်ကြီးတော့ဆိုလားတတိနဲ့စားပါဗျာဟင်တတိနဲ့စားဒုက္ခမဟုတ်ရွေးကြီးအောင်ဟင်တတိရှိတယ်တတိနဲ့စားတယ်ခမအင်္ဂဟာကြီးရင်မေးသမှာအိုးရသူကဘုန်းတော်ကမှလို့ပြောတာတော့နားဆုံးပြတော့ဘုံဘောမလားခမ အတွေ့ကိုခင်ဗျားသိရမယ်ခင်ဗျားသိရမယ်ဘာလို့မသိရမအောင်ခင်ဗျားသိတယ်ခင်ဗျားသိတယ်ဟင်နာသွားကြီးဆွဲလို့မလို့တတိကညာပြမှာမဟုတ်ပါဘူးခင်ဟင်တတိကကမ္မကခဏနာဟောကြီးဟုတ်ဗျာကျေးဇူးပါ အဲ့တော့ဘောကြီးဒီရှင်းတွေကတော့မလိုက်တော့ဘူးအဲ့မလိုက်နဲ့တတိယမှာတတိယမှာတတိယမှာအစွဲမထားဘဲနဲ့ရှစ်ဆက်လျှောက်သွားမှာပဲဟုတ်ပါခလားဟုတ်ပါတယ်ဟင်ဒုက္ခဆွဲနာကြတာကငွေတွေကဒီခံနေပြည့်ဒုက္ခကမှာဘူးကြက်ကမှာထားတယ်ကြည့်ဒုက္ခကမှာတာကမှာပေါ့အနန္တတိယရမယ်ကြည့်ဒုက္ခကကမှာပေါ့ ကံကြီးရှိနေတာလည်းကြည့်ဒုက္ခတစ်ခါမှပေါ့စာခံလည်းကြည့်ဒုက္ခတစ်ခါမှပေါ့ကိုယ်ဘက်ကအဲ့လောက်ထိအားကောင်းတယ်ပေါ့တင်ပါဗျာဟင်ကိုယ်ဘက်ကအဲ့လောက်ထိအားကောင်းတယ်ငွေကလေးကလူမပြီးလို့မိဘကနေဟောတာကြက်လို့ပြောထားတဲ့ကသူကဆွဲကြတာကြက်သားကဘယ်လိုနေတော့ဘူးဆိုင်ဆဲဆဲပါ ဟုတ်ဘူးလေဘုရားသာပဲလိုနေတော့ဆိုပါအခုပြောတဲ့အချိန်မှာပဇာထဲကျက်သားရှိသလားနည်းနည်းပါနည်းနည်းဝါပြီးတော့ကျက်သားမရှိမတည်အခုပဲချိုးပါတယ်ဆိုတော့ဘာလဲကြောက်နည်းနည်းအဲ့ ဆွဲကိုဖြစ်ပြီးမှဝါမှာပါဗျာသတိနဲ့စားမှာလူတွေရောမဲဝါဝါတယ်ဝါတယ်သတိနဲ့အေးဟုတ်ကလားဗျာသင်ပါဗျာဒီကတော့ဒီမိုင်းရဝါတယ်မှာဟိုကအတွေးကကြိတ်ပြီးတော့ပါလားတန်တဲ့တော့ကြည်ပြီးချင်းလို့ကြိုးစားပါတော့တယ်တော့ဝါတယ်ဒီချင်းကြိုးစားပါတော့ဒီတန်တဲ့တော့ကြည့်ပြဟိုကမွေးတွေကအာနေတာမှာတယ်မှာတွေ့ရတယ်တို့က အဲကံဘောသာနာမည်ဖြတ်လိုက်ကြလို့ဆင်ပါဗျာ我们绝对把这个，我我我我本来来中午在有，中餐我嘛考虑了，考虑人家不了，跟着路，诶，在我那现在都忙了，老你吧了，啊，好吧不啦，诶，အဲ့တော့တို့တို့လာကဒီကံဒီကိုယ်ပိုင်သိတဲ့ပြည်နိုင်မှာ ကိုယ်ပိုင်ဘဝရမှာလို့သေခံလေးကိုယ်ပိုင်စိတ်နဲ့ပြီမှကိုယ်လုပ်တာကိုယ်သားကိုယ်လုပ်တာကဒါနာကကိုယ်လုပ်တာမဟုတ်ဘူးလားလောဘသာပြီးဆိုတာကိုယ်လုပ်တာမဟုတ်ဘူးလားမှန်ပါပါဆိုတော့လောဘနဲ့လုပ်တာမဟုတ်ဘူးလားလောဘသာလုပ်တာဒါကိုယ်ပိုင်စိတ်လေဆိုတော့ဟင်အဲဒီလာပြီးရှိတဲ့ဘုဒီလာပြီးဒါလောဘသာပြီးတော့လုပ်တာလည်းဒီလာမဟုတ်ဘူးလား အာယုန်ကြီးနဲ့ကြိုက်ကြည့်ပေါ်တဲ့မတတ်ဖြစ်အောင်ဒီကတတိနဲ့စောင့်ထားတာလေဒါဘဝိုင်းသိပုံဘူးလားမှန်ပါဗျာအဲ့ဒီကိုလုံးစာကိုစားဖို့ဆိုတာကတေခါနိကိုစိတ်နဲ့ကိုသိနိုင်မှာဗျာအဲ့ဒါမှတို့ကာဘောသာဖြစ်မှာဗျာတို့နိုင်မှာမလားတို့နိုင်ပါဗျာဟုတ်ကလားဟုတ်ပါဗျာကိုချီတော်တို့ကကာဘောသာသိနေတဲ့ထဲကုန်ဖြစ်ဦးဗျာ တဲ့ပြီလားခင်ဗျာအာဘယ်လိုလဲနေအလကားတော့ထဲနေမှုခဲဟင်ဟင်ကမ္ဘောဒအမင်းနဲ့ထိုက်တာအောင်လို့ရင်တော့ထဲမယ်ဟုတ်ကလားဟင်လောက်တာတဲ့ဒူပြောတာတွေကဟိုရိတ်တာပေါ်မှုဟုတ်လားဥပုပါမဟုတ်ဘူးလူစားလူကတော့ဘုရားပါဖြစ်ပါ ခုံးပါတဲ့သူပြေဖို့ငါးပါးသာအိမ်တော်သားမျိုးနဲ့ပြီးသေးတယ်ပါပါဘာမှမဖို့ပဲလို့ဖြစ်တယ်ပါပါဟုတ်တော့သောတာပန်ကဘာပေလို့ဘာခွဲတလုံးပေးတာတင်ပါဗျာငါဆိုတာရှိရင်ကျန်တာသူမဖြစ်နိုင်ဘူးလားဖြစ်ပါပါငါနဲ့သူနဲ့ဆိုရင်ဘယ်ဘက်ကိုကောင်းကားပေးခြင်းလို့ အဲ့ဒီမှာမတရားကံလာပါလိမ့်ဖြစ်တာဘယ်ကြောင့်ဖြစ်တာဆွေကံကလာဟုတ်တော့အဲ့တော့သောတာပန်ရဲ့အဓိကကအဲ့ဒီငါဘွဲ့တတ်ခတ်တယ်လို့မယ်တန်တဲ့ဒီအိမ်တော်သားမွေးမတတ်ပါဘူးဝိသကာရမနာဘိန်တို့သောတာပန်နေမဟုတ်လားဗျသောတာပန်သောတာပန်ဝိသကာဆိုခုနှစ်နဲ့သမီးရသောတာပန်ဗျအဲ့ဒါအိမ်တော်သားမွေးရမွေးခါမှာဗျ သားတစ်ယောက်တပိတ်တစ်ယောက်သူကဆယ်မွေးတာမှန်ပါပါမွေးတာမိမခါမပါပေါင်းပါတဲ့ပေါင်းပါကြီးပေါင်းပါတဲ့တင်ပါဗျာဟင်တင်ပါဗျာအနာသမီးနဲ့အိမ်အောင်သားမွေးတဲ့ပါပဲတင်ပါဆိုင်နေတာပါပဲတင်ပါဗျာဟုတ်နော်တော်တာပါအာတော်တာပါနေမဟုတ်ဘူးလားဟုတ်ပါဘူးတော်တာပါကဒါရီဥပေရာမဟုတ်ပါဘူးဒီငါးဘွဲလေးတလို့မှန်ပါဟင် အဲ့တော့ငါခွဲလေးတစ်လုံးဆိုတော့ဒီငါခွဲမရှိလို့ရှိရင်ငါမရှိဘူးသူမရှိဘူးလေမရှိလို့မရှိတာလေအဲ့တော့မတရားမလုပ်ဘူးပေါ့ဟင်ဘာလို့လို့မတရားမလုပ်ဘူးအဲ့ဒါပေါ်တော့ပါရဲ့ဒီဘာဖြစ်လို့လို့သူဟာလောဘနဲ့မလုပ်တော့ကိုယ်ပိုင်သိနေလို့ပေါ့ငါမှမရှိရင်တန်းလို့လောဘဒေါသတွေမဝင်နိုင်ဘူးလေဟုတ်ပါဘူးဒီမြာရောက်အောင်လုပ်အောင်အဲ့ဒါဝိတာခါတို့နာသွေးတို့ပါလို့သူကိုလုံးထားဖို့မှတ်ထားတယ် လုပ်ချင်တာလို့မှတ်ပါခုနကပြောတဲ့ဝါလာဟိုလောဘမိဒေါသမိအလုံးမခံရဘူးလေဟင်သူတို့ထမိတ်ချက်ထားငေးဘူးဘောအောက်ကထင်းတွေကတဟုံးဟုံးနဲ့အိုးရလည်းပွက်ပွက်ထူးအဲ့ဒါကြီးကံရင်တော့လက်ခုလေးနဲ့ခင်ရတာမဟုတ်လားဘုဘကဟာဒီဘက်ကကိုလက်ကိုကူအောင်လေကူအောင် အိုးကတော့ပူထားဖို့နဲတဲ့ပူမမဟုတ်ပဲအော်အောက်ကမိခုံမှုတောက်နေတာကြီးဟုတ်ဟုတ်နော်အဲ့ဒါကြီးတိုင်တော့ဘာနဲ့တိုင်လဲဘာလို့တိုင်တာတော့ကိုလည်းပဲအာယုခံကတတိရိကြတာနဲ့တုံးတာခိုင်းတုံးဖို့ပြောတာဟုတ်နော်အောင်တော့ဘုရားအာယုံကအပူကြီးလေးဟုတ်ပါပါဘုရားဟိုမှာပေါ့ဟုတ်ပါပါ မှာဘူးလို့ဒီမှာဘူးသွားမှာတော့လို့တတိလေးနဲ့တတိလေးနဲ့ပြီးတော့ဘာလုပ်လို့လုံးသွားတဲ့ခါကျငါလည်းရှိဦးမလားမရှိပါဘူးသူကအတွေးဝင်ဦးမလားဝင်ပါဘူးငါနဲ့သူနဲ့အတွေးမဝင်လို့ရှိရင်အဲ့ဒီအစွဲပြတ်သွားတာပဲမှန်ပါဗျာတို့တာမှလွယ်လွယ်လေးပါဒီမှာဘောဒီဘောပါအာဂတိကြတာဒီပါဘာသေးပါနဲ့ဥပ္ပတော်ပါလေဒီမှာပါဗျာဒီတို့တာမှလည်းကတော့ဥပ္ပတော်တော့ငါကဒီလာနေလောက်ပါတယ်ဒီမှာပါဗျာ အဲ့တော့ကိုယ်အိမ်မှာပါလုပ်လို့အမှတ်ကလေးနဲ့လုပ်ဖို့ပြောတာဗျာမှန်ပါဗျာဟင်မှန်ပါဗျာလုံနိုင်မှာမလားလုံနိုင်ပါဗျာနိုးထားနဲ့ဘယ်တော့အောင်မှာပါတော့အောင်မှာနောက်ကြနေပြီနဲ့အတိကပေါ်လာတော့ကလာပါလားတော့ကလာပါဗျာဟေးဒီရလုံးပါသေးတယ်ဒီနေ့ဒီဆရာသားကြီးဝါဘီဆရာဒီ င်းသွားပြီရာဒီဒါတော့ကိုနမိုင်ကဒီတတိနဲ့ထွက်လာတာမဟုတ်ဘူးလားတော့ကနဲ့ထွက်လာတာလားတတိတလားမဖြစ်နိုင်ဘူးဗျာဟင်မဖြစ်နိုင်ဘူးဗျာဘယ်ကြီးကွာမှာအဲဘယ်တော့မှမှာဆိုတဲ့ကညခရရအိတ်တော်လူလားပြောပါဘူးဟင်ပြောပါဘူးဟုတ်ပါမလား ဟင်ညတွေကအိမ်ပြောမှာဟုတ်ပါဘူးဗျတော်တော်တော့ကတတ်မှတ်ထားပါလေဟင်မနေ့ကပဲနေတော့နိုးထားနဲ့တော်တော်ပါပါဗျပြေကူပြေကူလောလောလောလောပါဗျာအေးဒါလိုလိုလိုလိုအေးဒါပဲလိုအေးဒါသေမသေးရသေးဘူးအေးကဲပဲလိုကြအေး နန္တလူကဒီလာတော့ဟောတတိအမှန်နဲ့အေးအေးဆေးဆေးပဲပေါ့ဘူးလားဟုတ်ပါဘူးဟုတ်ဘူးတဲ့တော့ကအာဘယ်လိုလုပ်ရတော့တော်တော်လို့လို့ပဲတော်တော်လို့ရွှေကြီးဟေးဟေးဘယ်လိုဟဲ့ဟေး အားမဆက်စမ်းပါလေဟိုဘောမလဲဒီသူကဟိုအတွေးမူမူမရအောင်ပေါ့အမှတ်ကဝင်ရမှာအတွေးကတော့တောကနဲ့လှမ်းမှာပဲတောကကအတွေးနဲ့လှမ်းတယ်လောဘကအတွေးနဲ့လှမ်းတယ်သူစိတ်ကို ကိုယ်ကိုယ်အပြင်ထွက်အောင်လှထုတ်တာဘောကလည်းအတွေးနဲ့လှတာပဲဘောကလည်းအတွေးနဲ့လှတာပဲသူကမခါရအောင်ကိုကျူးစားရမှာဗျကာဘောကဖြစ်ချင်းဖြစ်ချင်းလားကာဘောဆိုဖြစ်နိုင်ဘုံမိုးပေါ်ပါမလားဟဲ့ပေါ်ပါပါပေါ်ပါပါအေးကဲတို့ပြောချင်တာပြီကဲလို့ချင်တာလို့တော့ Oh, ခါခါကမှာပေါင်းလို့ဒီပါတိဒီရောအပြည့်အားလုံးမှဝိဝေသံတို့ကင်းလို့ကြပါပြီတောဘောရောဘောဝိနာတံတုတီတိုမေကင်ထာခါထာကမှာပေါင်းလို့ဒီတောဘောရောဘောစိတ်၌ဖြစ်သောဆိုရင်ကြောင့်ရမှု ကိုယ်၌ဖြစ်သောအနာယောဂါဖြစ်ပြီးမှုအပေါင်းမှလည်းပဲ ဝိနာတန်တုကင်းလို့ကြပါစေ။တို့တီတုမေပင်ဒါရခာတာကမာပေါင်းတို့သည်အန္တရာယအန္တရာအပေါင်းမှမာဘဝတုမဖြစ်ကြပါစေကုန်သတည်း။